ခန်းကြီး30အငယ်1မှ8ရာခေလသည်ယာကုပ်အားသားမဖွာချောင်းကိုမိမိသိမြင်သောအခါ အမကိုညူဆူသောစိတ်ရှိ၍ငါအားသားကို ပေးပါသို့မဟုတ်ငါတေတော့အံဟုယာကုပ်ကိုဆိုလေ၏ယာကုပ်ကလည်းငါသည်တင့်အားသားဖွာသောအခွင့်ကိုပေးတော်မမူသောဖျားသခင် ကိုစားတော်ဖြစ်သလိုဟုယာခေလကို အမျက်ထွက်၍ပြန်ဆို၏ယာခေလကလည်းအကျွန်ုပ်၏ကျွန်မ ဘိလဟာရှိပါ၏သူထံသို့ဝင်ပါသူသည်ကျွန်ုပ်ဒူးပေါ်မှာတားဖွာ၍သူ့အားဖြင့်အကျွန်ုပ်သည်တိဆောက်ခြင်းရှိပါလိမ့်မည်ဟု ဆိုလေကျွန်မဘိလဟာကိုယာကုပ်၏မယားဖြစ်စေခြင်းဟံအ၍သူထံသို့ယာကုပ်ဝင်လေ၏ဘိလဟာသည်ပရိဒရေယူ၍ယာကုပ်အားတားကိုဖွားမြင်တည်ရှိသောယာခေလကဘုရားသခင်သည်ငါ့ဘက်မှတရားစီရင်တော်မူပြီးငါစကားကိုကြား၍ သားကိုပေးသနားတော်မူပြီဟုဆိုသည်နှင့်အညီ၊ထိုသားကိုဒန်အမည်ဖြင့်မှည့်လေ၏။တဖန်ရာကေလ၏ကျွန်မဗိလဟာသည်ပဋိသန္ဓေယူပြန်၍ယာကုပ်အားနှစ်ကြိမ်မြောက်သောသားကိုဘွားမြင်သည်ရှိသော်၊ရာခေလက၊ငါသည်ငါ့အစ်မနှင့်ကျပ်ကျပ်လုံးထွေး၍နိုင်ခဲ့ပြီဟုဆို၍ထိုသားကိုနဿလိအမည်ဖြင့်မှည့်လေ၏။9 လေအာသည်သားပြ၍မဖွာဘဲနေကြောင်းကိုမိမိသိမြင်သောအခါမိမိကြုံမှဇီလပကိုယူ၍ယာကုပ်၏မယားဖြစ်စေခြင်းငှာအပ်လေ၏လေအာ၏ကြုံမှဇီလပသည်လည်းယာကုပ်အားသားကိုဖွားမြင်သည်ရှိသောလေအာကကောင်းချိုးလာသည်ဟုဆို၍ထိုသားကိုကဲ့အမည်ဖြင့်မှဲ့လေ၏တဖန်လေအာ၏ကြုံမှဇီလပသည်ယာကုပ်အားနှစ်ကြိမ်မြောက်သောသားကိုဖွားမြင်သည်ရှိသော လေအာကငါ၌မင်္ဂလာရှိ၏လူသမီးတို့သည်ငါကိုမင်္ဂလာရှိသောသူဟု၍ခေါ်ကြလိမ့်မည်ဟု ဆိုသည်ဖြင့်ထိုသားကို အာရှာအမည်ဖြင့်မှဲ့လေ၏အငယ်၁၄မှ24ထိုနောက်ဂျုံစပါးကို စုသိမ်းသော အချိန်ကာလ၌ရုဘင်သည်လေပြင်းသို့ထွက်သွားပြီးလျှင် အနုဆေးသည်ကို တွေ့၍မိမိအမိလေအားထံသို့ ဆောင်ခဲ့လေ၏ ရာခေလကလည်းသင်ဤသားရခဲ့သောအနုစေးသည့်အချို့ကို ပေးပါလော့ဟု လေအာကို တောင်းလျင်လေအာကသင်သည်ငါလင်ကိုယူ၍အတွေ့မရှိထင်သလောငါသားဤအနုစေးသည့်ကိုလည်းယူခြင်းသေးသည်တကားဟု ဆိုလေတော့ရာခေလကတို့ဖြစ်လျင်တင့်သားဤအနုစေးသည့်အတွက် လင်ဒီယနေ့ညတွင်တင်နှင့်အိပ်ရမည်ဟု ဆို၏ညဥ်ချိန်၌လေပြင်းမှရာကုတ်လာသောအခါ လေယာသည်ခီးဥချိုပြုခြင်းငှာတွား၍တင်သည်ကျွန်ုပ်ထံသို့ဝင်ရမည်ကျွန်ုပ်ဤသားရခဲ့သောအမှုစေသည်နှင့်တင့်ကိုကျွန်ုပ်ငှားသည်မှန်ပါ၏ဟု ဆိုသည်ဖြင့်ထိုညတွင် သူနှင့်အေးရလေ၏လေအားစကားကိုဖျားသခင်နားထောင်တော်မူသည်ဖြင့်သူသည်ပရိသေယူ၍ယာကုပ်အားပစ္စမသားကိုဖွားမြင်လေသောငါကြုံမကိုငါလင်အားပေးသောကြောင့်ဘုရားသခင်သည်ငါအားအခကို ပေးတော်မူပြီဟုဆို ထိုသားကိုဣသခါအမည်ဖြင့်မှဲ့လေ၏တဖန်လေးအားသည်ပရိဒရေယူပြ၍ယာကုပ်အားသတ္တမသားကိုဖွားမြင်လေသောဘုရားသခင်သည် ကောင်းသောလက်ဖွဲ့ကို ပေးသနာတော်မူပြီးငါလင်အားသား6ယောက်ကိုဖွားမြင်သောကြောင့်ယခုငါနှင့်အမြဲနေလိမ့်မည်ဟုဆို၍ထိုသားကိုဇာပုလုံအမည်ဖြင့်မှဲ့လေ၏ထိုနောက်မှသမီးကိုဖွား၍ဒီနာအမည်ဖြင့်မှဲ့လေ၏ထိုအခါ ဘုရားသခင်သည်ရာခေလကို အောက်မေ့တော်မူ၏သူ၏စကားကိုနားထောင်၍သားဖွာသော အခွင့်ကိုပေးတော်မူသည်ဖြင့်သူသည်ပရိသေယူ၍သားကိုဖွားမြင်လျင်ငါခံရသောကဲ့ရင်ခြင်းအကြောင်းကိုဘုရားသခင်သည်ပယ်တော်မူပြီးဟု၍၎င်းဒါဝရဘုရားသည် အခြားသောသားကိုထပ်၍ပေးတော်မူပါစေသောဟု၍၎င်း ဆိုလျက်ထိုသားကိုယောသအမည်ဖြင့်မှဲ့လေ၏အငယ်25မှ36 ရာခေလသည်ယောသကိုဖွားမြင်သောနောက်ယာကုပ်ကကျွန်ုပ်သည်ကိုနေရင်းပြည်သို့သွားမည်အကြောင်းကျွန်ုပ်ကိုလွှတ်ပါလောကျွန်ုပ်သည်အစေခံ၍ရသောမယားနှင့်သားတို့ကိုဆောင်ယူ၍တွားရသောအခွင့်ကိုပေးပါလောကျွန်ုပ်အစေခံသည့်အကြောင်းကိုအဖသိပါသည်ဟုလာဗန်အားဆိုလျင်လာဗန်ကတင်းဤစိတ်နှင့်တွေ့ပါစေသာရဖျားသည်တင်းဤအကြောင်းကြောင့်ငါအားကောင်းချီးပေးတော်မူသည်ကိုငါရိပ်မိပြီ ငါပေးရမည်အခကိုပြောပါငါပေးမည်ဟုဆိုလေသောကျွန်ုပ်သည်အဖ၌အဘယ်သို့ အစေခံသည်ကို၎င်းအဖ၏တရိษံတို့သည်ကျွန်ုပ်၌အဘယ်သို့ရှိနေသည်ကို၎င်းအဖသိပါ၏အထက်ကအဖ၏ဥစ္စာနဲလာ၏ယခုတိုးပွား၍များပြားလျက်ရှိ၏ကျွန်ုပ်တွာလာလောက်ကင်သောအဖျင်ဒါရဖျားသည်အဖအားကောင်းချီးပေးတော်မူပြီးယခုမှကျွန်ုပ်သည်ကိုအိမ်သူအိမ်သားတို့ကိုအဘယ်သောအခါကျွန်ုပ် ပြုစုရအံပန်ဤဟုဆိုလေ၏လာဗန်ကလည်းအဖဲအခကို ပေးရမည်နည်းဟုမေးပြန်လျင်ယာကုပ်ကဘာကိုမျှမပေးပါနှင့်ကျွန်ုပ်၌ယေရှုတခု ပြုလိုလျင်အဖအီသိုးစုစိတ်စုကိုတဖန်ကျွေးမွေးဆောင်ထိန်ပါဦးမည်ယနေ့သိုးစုစိတ်စုတလျှောက်လုံးကိုကျွန်ုပ်တွား၍ပျောက်ကြားသောစိတ်များညိုသောသိုးများရှိသည်များတို့ကို ရွေးနှုတ်ခွဲထားပါမည်နောက်မှပျောက်ကြားသောစိတ် ညိုသောသိုးတို့သည်ကျွန်ုပ်၏အခဖြစ်စေလော့သို့ဖြစ်၍နောင်ကာလ၌ကျွန်ုပ်၏အခသည်အဖရှိသို့ရောက်သောအခါကျွန်ုပ်၏ဖြောင့်မတ်ခြင်းသည်ကျွန်ုပ်ကိုစောင့်ရှောက်ပါလိမ့်မည်မပြောက်မကြားသောစိတ်မညိုသောသိုးရှိသမျှတို့ကို ကျွန်ုပ်ခိုးသောအကောင်ဟု၍မှတ်စေလော့ဟုဆိုလေ၏လာဗန်ကလည်းတင်ပြောသည့်အတိုင်းဖြစ်စေလော့ဟုဝန်ခံ၍ထိုနေ့၌ပင်ပြောက်ကြားသောစိတ်သည်ပြောက်ကြားသောစိတ်မှ အဖြူပါသောစိတ်ရှိသမျှတို့နှင့်အစင်းညိုသောသူရှိသမျှတို့ကိုရွေ၍မိမိသားတို့လက်သို့အပ်ပေးလေ၏ကိုနေရာရက်နှင့်ယာကုပ်နေရာရက်ကိုသုံးရက်ခီးကွာစေခြင်းဟံစီရင်သေး၏ယာကုပ်သည်ကျွင်းသောလာဗန်၏တိုးစိတ်များကို ထိမ့်လျက်နေရလေ၏အငယ်39မှ43ထိုအခါယာကုပ်သည်စိမ့်သောလိဗနာပင် လူဇပင် အာရမုန်ပင်တို့၏အခက်တံဖြာများကိုယူ၍အဖြူအစိမ်းအတန့်တန့်ပေါ်အောင် အခွန်ကိုလှီးခွာပြီးလျှင်ရေတောက်လာသောသိုးစိတ်အထီးအမရှက်တင်စေမိအကြံရှိ၍ရေတောက်လာသောအခါအခွန်ခွာပြီးသောတံပြာတို့ကိုရေတောက်ခြင်းတောက်ခွက်တို့၌သိုးစိတ်တို့ရှေ့မှစိုက်ထားလေ၏သိုးစိတ်တို့သည်တံပြာများရှေ့မှ ရှက်တင်၍အပြောက်အကြားစသည်တို့ကိုဘွားကြ၏။ယာကုပ်သည်သိုး၊ဆိတ်သငယ်တို့ကိုလည်းခွဲထား၍၊လာဗန်၏သိုးစု၊ဆိတ်စုတွင်အဆင်းပျောက်ကြားသောအကောင်၊အဆင်းညိုသောအကောင်ရှိသမျှတို့ရှေ့မှာသိုးဆိတ်များကို မျက်နှာပြုစေ၏။မိမိတိရစ္ဆာန်များနှင့်လာဗန်၏တိရစ္ဆာန်များကိုလည်းမရောမနှောစေဘဲတခုစီခွဲထားလေ၏။အားကြီးသောအကောင်တို့သည် ရှက်တင်သောအခါ တံပြာတို့တွင် ရှက်တင်စေခြင်းငှါယာကုပ်သည်တံပြာများကိုရေကျင်း၌သူတို့မျက်မှောက်တွင်ထားတတ်၏။အားနည်းသောအကောင်တို့ရှေ့မှာတံပြာတို့ကို မပြမထား။ထိုကြောင့်၊အားနည်းသော အကောင်တို့သည် လာဗန်၏ဥစ္စာဖြစ်လေ၏။အားကြီးသောအကောင်တို့မူကား၊ယာကုပ်၏ဥစ္စာဖြစ်လေ၏။ထိုသို့ယာကုပ်၏စည်းစိမ်တိုးပွား၍၊သိုး၊ဆိတ်၊ကျွန်ယောက်ျား၊ကျွန်မိန်းမ၊ကုလားအုပ် ငြင်းအများရှိကြ၏